ယံခါတွတ်တော်သောတရားဧဒနာတရားနာကြားမှုဖြစ်တရားနာကြားမှုသုတဖြစ်ကာကွယ်တောက်တောက်ရတာကသုတလုံးတဲ့ဤတာဟုတ်ကဲ့နော်ဆက်ဆိုရမယ်အဲယံခါယံခါသင်လျော်သောတရားနာကြားမှုသုတဖြင့်ကာကွယ်တောက်တောက်ရတာက သုတနုကတိတာယံခာယံခာသင်ရောသောတရားကြားနာမှုသုတဖြင့်ကာကွယ်စောက်ရှောက်ရတာကသုတနုကတိတာယံခာယံခာသင်ရောသောတရားကြားနာမှုသုတဖြင့် ကာကွယ်စောင့်ရှောက်ရပါကသုတာနုဒ္ဓိတာကဲဆို ပြီးတော့နာကြတတ်တဲ့တရားကနားထဲမှာတည်းပြီးသွားလားနှလုံးသားထဲမှာဆွဲပြီးတော့အတိတ်ပဲဒီနားလိုက်ပြီးတော့လက်တွေ့ရှင်းသုံးရတယ်မလားဒီကသာကရှင်းတဲ့အတိုင်းဟုတ်လားသာကရှင်းတဲ့အတိုင်းအာထုတ်နေတာလည်းပဲဒါလည်းပဲသုတ္တလည်းရှိတာလည်းဖြစ်ရပါတယ်အဓိကမသုတ္တပြရဟုတ်လားအဓိကမသုတ္တပြအာထုတ်တာရိလက်တွေ့ပေါ့သာရိသုတ္တလက်တွေ့သုတ္တအဲ့ဒီသုတ္တနှမျိုးချင်းကာကွယ်ဆောက်ရှောက်နေတာတဲ့ကာကွယ်ဆောက်ရှောက်တာဒါသုတ္တလုပ်ကြည့်တာ ဆိုပါသည်ဟုတ်ပါမလားဒီမှာ24နာရီ24နာရီတည်းကလုံးဝအိပ်ပျော်ခြင်းလေးအနေနဲ့ခြံလာထားပြီးတော့ကျန်တဲ့အချိန်ကြီးမှာသွားနေလုံးရောရနေလုံးရောထိုင်နေလုံးရောအရာပေါ်တဲနေလုံးရောကိုယ်ရုံဆန်လုံးတောင်းလုံးငယ်လုံးကြွားလုံးလမ်းလုံးခါလုံးဘာမှအလမရှိကိုယ်ရဲ့သိစိတ်ပြီးတော့လောလောဆယ်ပေါ်လာနေကြအောင်မပြတ်မနာတွဲမြဲစွာရှုမှတ်နေတာလည်းပဲဒါလည်းတုဒ္ဒါလည်းကြည့်တာလည်းဖြစ်ရမယ်ဟုတ်လားအာဂမတုဒ္ဒါတော့ သာရိသုဒ္ဓကသုဒ္ဓမြာညာလောက်သာရှိပြီးတော့လက်တွေ့ဘာဝနာမြာညာမရှိဘူးဆိုလို့ရှိရင်လည်းပဲဝဏဥပဒနာသမာဓိတိတရားလာမယ်။လာပါမလားဒီဥပဒနာသမာဓိတိမျိုးစီရဖုံပြောပါမလား။ဖုံပြောဘူးပေါ့။မှတ်မှဒီဥပဒနာသမာဓိတိဖြစ်တာ။ဈာနာသာယုံနဲ့သာကြည့်ယုံနဲ့ဟုတ်တယ်မလား။ဖြစ်နိုင်မှာမလား။မဖြစ်နိုင်ဘူးပေါ့။ဒီမှာလက်တွေ့အားထုတ်နေရတာ။အဲ့လိုလက်တွေ့အားထုတ်နေရတာလည်းပဲသုဒ္ဓလုံးကြည့်တာပဲဆိုတာသဘောပေါက်နားလေရမယ်။ဟုတ်ကလား။ ဒါတော့အတိတ်ကယူဖို့လေးကလားပြီးတော့အသိကြတဲ့အတိုင်းပါဖြစ်မလဲအဲတာကိတ္တနုဂိတဟာလားတာကိတ္တနုဂိတတာကိတ္တနုဂိတဆိုတာကအခုတရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ကြီးဟောတိုင်းဟောတိုင်းလည်းပဲနားတဲ့ဝင်ပြီးတော့နှုတ်နာတဲ့ဆွဲတာမဟုတ်ဘူးဟုတ်လားအဲ့ဒါနှုတ်နာတဲ့ဆွဲပြီးတော့နားတယ်လို့ဆိုပေမဲ့လို့လက်တွေ့ရှင်းလုံးလို့တရားလေးတွေကတဲပြီးတော့သမာဓိအဲသမာဓိရရင့်ကျက်ပြီးတော့ဗောလေအတွေ့အလေးတွေထူးသွားတဲ့အခါမှာ တစ်ခါတစ်ခါမှအဲယုံမတန်မြတ်ကြီးဖြစ်တာရှိတယ်ဒီလေးတွေကထူးနေတော့ယာရီဘာရဲလို့အညီမတတ်တာပဲနဲ့ပေါ့လေဟုတ်တယ်မလားညီမတတ်တာပဲနဲ့တော့ရှိမတို့နိုင်မဖြစ်နေတာရှိတယ်ဟုတ်လားအဲသူကြပါလို့ခေါင်းတယ်ပိန်တယ်ခေါင်းတယ်ဒီမှတ်နေရင်မှတ်နေရင်ကလည်းသူထိုင်ရညာပိုင်းရောက်လာပြီဆိုလို့သူကပညာလေးပြောက်ပါပညာလေးပြောက်သွားတယ်ကွာပိန်နေတော့ပညာလေးလိုက်မှန်နေရတော့ သူ့မှလည်းသူအာယုနဲ့သိအာယုပုံရပြည့်တော့ဟန်ကြနေတယ်မလားပိနာလေးကြောက်တော့ဘယ်လိုနေလို့ကြောင်တော်တော်ပြန့်သွားဘူးလားဟုတ်လားမှနေရတာပဲမှားလို့လို့ဘာလို့ဖြစ်ဘူးလားသောသောမယရှိတယ်အခုမရှိတော့ဘူးဟုတ်တယ်မလားကိုကပဲလို့နေလို့လို့ဒီလိုဖြစ်မလားဟုတ်လားဒီလိုတခါဆက်ပြီးတော့မှနေတဲ့ကမ္ဘာဖောင်းတာလေးပါပြောက်သွားဖောင်းတာလေးပါပြောက်သွားတော့ရောက်ကြရပါပြီဖောင်းတာကိုမှတ်ရပြီလားပိန်နာလည်းမရှိဘူးဖောင်းတာလည်းမရှိဘူးဆိုတော့ဟောရောက်ကြရကြောင်တော်မင်းဖြစ်သွားဘူးလား အရင်ကဟောတာပူတာဒီအချိုးကြကွက်စီလိုက်ပြီးတော့မှတ်လို့ရနေတယ်ဒီနေတယ်အခုနှမျိုးလုံးမရှိဘူးဘယ်လိုများလုပ်ရပါမလဲဆိုတာသိဘူးလားဘာမှလည်းမမှတ်တတ်တယ်လို့လည်းသိမနေဘူးလားဟောရှိမတိုးနိုင်တော့ဒီလိုမလားအဲတခါတခါမှဒီမှာထိုင်တာတွေထိုင်တာတွေလိုက်တော့ဖြစ်တာတွေလိုက်တော့ဒီလိုဖြစ်မှုမရှိဘူးလားဒီတော့အတွေ့အကြုံလေးတွေတွေ့လာတဲ့အခါလေအဲထူးထူးဆန်းဆန်းလေးတွေတွေ့လာတာသိနေသိနေငင်းငင်းငင်းငင်းအဲ့ဒါမလားအဲခုနဝရဝါဒပေါ့လေ အလင်းရောင်လေးတွေပါလေးတွေတွေ့လာတဲ့အခါမှာယောဂီကဟိုပထမတော့ဒါတွေမှတ်ရမယ်လို့အပြည့်အဝပြထားတာတော့ရှိတော့မရှိဘူးပေါ့မရှိတော့ဟောမှာယောဂီကဒါတွေကြတော့ဟောမလုတ်တတ်တော့ဘူးပြည့်ဆက်ပြီးတော့ဟုတ်လားပြည့်ဆက်ပြီးတော့မလုတ်တတ်တော့ဘာဖြစ်လို့မလုတ်တတ်တော့ပြည့်မတိုးတော့ဘူးပေါ့ဟုတ်လားသူမှကြက်သွားပြီဟုတ်လားအကြက်ရိုက်သွားပြီကြက်ရိုက်သွားပြီဆိုတော့ပြည့်မတိုးတော့ဘူးဟုတ်လားမတိုးတော့ဘာဖြစ်တော့ ခုနဥပဒနာသမာဓိတိလည်းပဲရှင်းတမ်းမှုမရှိနိုင်တော့ဘူးဟောဟုတ်လားဟိုဒါတိပိစိုက်ကျူးတဲ့အခါမှာမြေကကြက်လို့ခဏရေတော့မြစ်ကအစဒီရှားပြီးတော့ဖက်တဲ့အမြစ်တွေဟုတ်လားကောင်းကောင်းမသွားတာတော့ဘူးဆိုလို့ရှိရင်တော့ဒီပင်ပဲလို့နေမလားဒီပင်ပဲလို့နေမလား ဟမ်အမြင့်မသွားတာတော့အဲအကုတ်လည်းမခံဘူးပေါ့အကုတ်မမြဲဘူးပေါ့အကုတ်မြဲတော့ပင်မသာပင်မသာတော့ခဏအဲလေဒီပါတီတိုက်တဲ့အခါရေးရမယ်မလားရေးရတော့ဒီမှာအခွင့်ပြုမရှိဘူးပေါ့နောက်ဆုံးဒီလည်းသွားနိုင်တာပဲဟုတ်လားလည်းဒီလည်းသွားနိုင်တာပဲဒီစိတ်တုံးသွားနိုင်တာပဲအဲတော့အဲ့ဒီလိုမဖြစ်ရဘူးဆိုပြီးတော့ဘာလုပ်ရလဲသင်္ယွင်းလေးပေါက်ပြားလေးယူပြီးတော့တက်တဲ့နည်းတွေဘာလုပ်ရတော့ သူ့ပေဆွပြရတယ်ဟုတ်ကဲ့လားသူ့ပေဆွပြရတယ်အဲ့ဒါကိုဓမ္မအဲမူလပတိသောရဏဝိယတာကိသာယအလုကနနာနဲ့တာကိသာယတာကိသာယမရှိမနစ်တဲ့အချက်မတူနိုင်တဲ့အချက်တွေ့ပြီဆိုလို့ရှိရင်ဆွေးနွေးအဲဆွေးနွေးဖြည့်ရှင်းပြီးပုဂ္ဂိုလ်တံရှင်းကာပြီးတော့ဆွေးနွေးဖြည့်ရှင်းရဖြည့်ရှင်းခြင်းဖြင့်အလုကနနာ ရှိမြောက်တောက်တော့ကာကွယ်ရာခြင်းတွေမူလပတိသောရဏဝိယကြက်နေတဲ့အမြင့်ကိုတက်တောင့်တက်တာထောင်ထောင်ချီချီသွားဖို့ရန်တရင်းကလေးပေါက်ပြားလေးနဲ့ဆွပြီးခြင်းနဲ့တူ၏ဒီလိုဆိုရမလားဒါယုံမတန်တဲ့ဒီရှင်းလို့ရှင်းမတိုးနိုင်တော့ဟောဆရာကြီးသွားတိုက်ကောက်တာဒီလိုဒီလိုရှိနေတယ်ဆရာဘယ်လိုလုပ်ရမလဲဆရာအာဒီမှတဲ့ပြောလိုက်ဘူးလားဟောဒါရီဒီလိုမှတဲ့ဒါရီလည်းပြင်မထားရဘူးမှန်တယ်မလား အဖက်ကုန်လေးတွေပြောတဲ့ကြောင်မှာငါကမရှင်းသေးလို့ရှင်းမတိုးနိုင်ပဲဖြစ်နေတဲ့ယောဂီဟာမှန်နည်းတွေပါရပြီးတော့သိကျရှင်းပြီးတော့စိတ်အားထုတ်သွားတဲ့အခါမှာတိုးဘူးလားဥပဒနာဥပဒနာမျိုးလေးခုနအမြင့်ကလေးရပေါ့လေဟုတ်မလားအပင်လေးဖြစ်လာတဲ့အမြင့်ကလေးရတဲ့သေးသေးဓမ္မအဲအတွေ့အကြုံကောက်သွားပြီမလားဟုတ်လားဒီရေလုံးမြစ်ကအစားပေါ့ဘေးချထွက်တဲ့အမြင့်ကလေးတွေအတွေ့အကြုံကောက်သွားပြီ ဟုတ်ကဲ့လားခုနေတိုင်းနေတိုင်းဘောဘုန်းကြီးများတင့်တော်တဲ့တရားလေးကြီးအဲကြားနာရအောင်ဆိုပြီးတော့သီလလုံးကိစ္စဆိုအောင်ယောဂီတွေဟုတ်မလားပြီးတော့သူတို့ကိုယ်တွေ့အားထုတ်လို့ကမ္မထာနဲ့ပတ်သက်ပြီးတော့စစ်ပုံစိတ်အခြေအနေတွေယောဂီတွေကသင်ကြတဲ့အခါမှာလိုသလိုဘုန်းကြီးများကကျမ်းဂန်တယ်ရောယောဂီအတွေ့နဲ့ရောဒီတော့ဒီကူပေါင်းစားပြီးတော့မှဖြည့်ဖြည့်နေတာဘာလို့တာတော့ဘာလို့တာတော့ ညီကြလို့အပြစ်မအမြစ်တွေလွတ်လပ်လာမသွားနိုင်နဲ့အပုတ်မကောင်းတော့အပေမခုံပြုတ်ဘူးဆိုလို့ရှိရင်တင်းလေးပေါက်ပြားလေးနဲ့ထွက်ပြတဲ့အခါကျတော့အမြစ်တွေလွတ်လွတ်လပ်လပ်သွားပြီးတော့အကုတ်ကောင်းပြီဆိုလို့ရှိရင်အပင်ဟာခိုင်ခန့်ခန့်နဲ့ပေါ်သူဖြစ်လာတယ်ပေါ့ယောဂီဟာသမာဓိပညာတရားလေးအထူးသဖြင့်ဥပဒနာသမာဓိပညာခုံပြုတ်မလာဘူးလားခုံပြုတ်လာတယ်အဲ့ဒါတာကိစ္စနုတ်ကဟိတခေါ်ပါတယ်ဒါလိုအပ်လို့လုပ်နေတာနော်ဟုတ်တယ်မလားမလိုအပ်နဲ့လုပ်နေတာမဟုတ်ဘူးခဏ ဟိုအသေးမြင့်တက်နေပြီဆိုလို့ရှိရင်ဒီငယ်ကလေးပေါက်ပြားလေးနဲ့ဘောဒီမြေလေးဆောက်ဆောက်ပြရတာဒါစိုက်ကြီးသမားကလိုအပ်လို့လုပ်နေရတာဟုတ်ကလားအဲအဲ့ဒါဆိုရမယ်ဘုန်းကြီးတို့ညာကမိမိရဲ့စိတ်ဖြစ်ပုံနဲ့စိတ်ဖြစ်ပုံဆိုတာကမ္မထာစိတ်ဖြစ်ပုံပေါ့ညာကမိမိရဲ့စိတ်ဖြစ်ပုံကိုပြောပြသွင်းသွင်းမှုဒါကိစ္စဖြစ်ကာကွယ်တောက်တောက်ရတာကဒါကိစ္စလုပ်နေကြတာတဲ့နည်းနည်းတော့ရှိတယ်နော် သိခံလို့ဆိုကြရတော့မလားယံခာယံခာမိမိရဲ့စိတ်ဖြစ်ပုံကိုပြောပြဆွေးနွေးမှုသာဖြစ်သာဖြင့်ကာကွယ်တောက်ကြောက်ရတာကသာကိတာနုဂဟိတာယံခာယံခာမိမိရဲ့စိတ်ဖြစ်ပုံကို ပြောပြဆွေးနွေးမှုတာကိစ္စဖြင့်ကာကွယ်တောက်ဆောက်ရတာကတာကိစ္စနုဒ္ဓိတာယံခာယံခာမိမိရဲ့စိတ်ဖြစ်ပုံကိုပြောပြဆွေးနွေးမှုတာကိစ္စဖြင့်ကာကွယ်တောက်ဆောက်ရတာက သာကိစ္စနုတ္တိတာသို့ ရောက်သွားပြီလားအဲသမထာနုဒိတာရောက်သွားပြီနော်ဒါနုဒိတာသမထာနုဒိတာမှာသမထဆိုတာကတော့သမာဓိကိုပြောတာပါပဲသမာဓိဆိုတဲ့သမထကပတ္တလိကတံမေသမေတိတိသမထောပတ္တလိကတံမေစိတ်ဆိုးအကောင်းကောင်းနဲ့ ကြောက်ရတာပြီးတော့သွင်းမြဲစွာမရှိလို့ရှိရင်စိတ်အဆူစီးပြေပြီးတော့စိတ်ခွင့်ရှိနေတဲ့ကာမိတ္တနာစာကြီးတဲ့နိဝရဏအနောက်ကျကိလေသာတရားတို့ကိုသမေတီတိစိတ်ခွင့်မရအောင်ငြင်းစေတတ်ဝိသေတာတော့ကြောင့်သမထောသမထမီဒီလိုဆိုတဲ့အဲ့တော့ဘုန်းကြီးတို့ယောဂီတွေ စိတ်ပျော်နေတဲ့အချိန်ကတော့ဒါရှုမှနှလုံးသွင်းမှုမဖြစ်နိုင်တော့ဘူးဒီတဘာဝကမပြေတော့ဘူးနိုးလာတဲ့အချိန်ကစပြီးတော့ပြန်ပြောတဲ့ဒီဒီတွင်းမှာဘာလို့မရတော့လဲသမတ်မှတ်ရမှာမဟုတ်လားသွေးမြေစွာမှတ်ရတယ်ကိုမူရလေးပေါ်တယ်သွေးမြေစွာမှတ်ရတယ်ခန္ဓာမှုဝေဒနာကြီးဖြစ်တိုင်းသွေးမြေစွာမှတ်ရတယ်စိတ်ကြီးဖြစ်တိုင်းသွေးမြေစွာမှတ်ရတယ်မြင်မှုကြောင့်အစရှိတဲ့သဘောအမူအရာကြီးဖြစ်တိုင်းသွေးသွေးမြေမှတ်ရတယ် တတိမလွတ်ရဘူးစိတ်တိုင်းမှရှိတတိပြုစောင့်ဖို့သင်ထားဆိုတဲ့အတိုင်းစိတ်တိုင်းဖြစ်တဲ့အားလေးကိုဖြစ်သက်လာပြီးတော့အမျက်မပြရှိမှခြင်းအားဖြင့်တတိလွတ်လို့ဖြစ်နိုင်တဲ့ခုနသမစ္စနာဆိုင်တဲ့နိဝရဏတရားတွေအတာကွယ်စောင့်ရောက်ပြီးထားမှာနော်သွေးမြတ်စွာပြုနိုင်ရဲ့အတွက်စိတ်ကရောရဲရဲဖြစ်နေမယ်အေးစက်စက်ဖြစ်နေမယ်ဆိုလို့ရှိရင်သွေးမြတ်သွေးမြတ်ရှိမှလည်းရပါမလားမရဘူးနော်ပြီးတော့ဘာလို့ရမလဲ အာတာပခေါ်တဲ့အစင်မပြတ်ကြောင်းကြဆိုင်တဲ့လုံလဝရိယဟုတ်လားကိလေသာကိုပြုတ်ဆောက်စေနိုင်တဲ့လုံလဝရိယမျိုးဒါလေးအပူတခြင်းအထူးကြောင့်ရသတိကိုအားထုတ်ရတဲ့လုံလဝိရိယမျိုးရှိရတယ်။ဤသက်သက်ကြီးရောရဲရဲကြီးဖြစ်နေပြီဆိုလို့ရှိရင်ဘယ်တတိလာပါမလဲ။မလာဘူးမလား တတိလွတ်ပြီဆိုလို့ရှိရင်ဘုန်းကြီးတို့စိတ်အစဉ်ပါကြုံတွေ့ရတဲ့အာရုံနဲ့စပြီးတော့ဘာတွေဖြစ်တတ်သလဲလောဘအဆူရှိတတ်တယ်မဝင်ဘူးလားဒေါသရောအဲဒီပြင်အခြားခြားကိလေသာအဆူရှိတတ်တယ်ရောဝင်ဘူးလားဝင်တယ်အဆူရှိတတ်တယ်ဝင်ပြီဆိုလို့ရှိရင်ဒီစိတ်ကအဲပေါ့ပေါ့သွက်သွက်ပါပါရရပေါ့လေဖြစ်နိုင်မှာမလားလေးထိုင်ပြီးတော့သွားနိုင်တာပေါ့ဟုတ်လား ဝိဟိုဝိထားတဲ့အဝတ်ထဲတွေညီများဆိုပြီးဆိုလို့ရှိရင်ဘယ်လိုဖြစ်တော့လေးဆမ်းပြီးတော့သွားရမလားဝတ်လို့ကောင်းရဲ့လားကောင်းဘာလို့ရတော့ချောင်းလုပ်ပြရတယ်မလားချောက်တော့ပော့သွဲဒီပါကြီးပော့သွဲတဲ့ဟိုဝတ်ရတာဘယ်လိုနေရောတက်တာနေရမလားဟုတ်လားအဲ့တော့စိတ်ကိုအစ်စစ်စစ်ရော်ရဲရဲညောင်နာနာ ဟုတ်လားဒီလိုပြစ်ထားပြီဆိုလို့ရှိရင်တတိကမရှိရောစိတ်အရှင်မှာရစရာမရှိတော့အောင်ကိလေသာအဆူရှိတတ်တွေကအမြဲတမ်းဆိုဆိုနေတယ်အဲ့ဒီအဆူဆုခံရတဲ့စိတ်ဟာလေးမလားပေါ့မလားတွေ့မလားနှေးမလားကြီးမလားနောက်မလားတတ်မလားညစ်ပါမလားညစ်ပါမယ်ဟုတ်လားအဲ့လိုအခြေအနေရှိနေတဲ့စိတ်ကကောင်းမလားမကောင်းဘူးလားကောင်းဘူးပေါ့ ပြီးတော့အဲ့လိုအခြေအနေမရှိရအောင်ဆိုပြီးတော့စိတ်ကိုရောရဲရဖြစ်စီရဘူးဤစိတ်တယ်မဖြစ်စီရဘူးဘာလို့ရမလဲတင်းတင်းကြီးအပူရပြင်းအတ္တဘာလုံးကဝိရနဲ့တဲ့အပူတိုက်ခြင်းရတယ်အဲ့တော့အချင်းပေါ်တိုင်းပေါ်လေးကမှမြင်နိုင်ကြတိုင်းနားနိုင်စားတိုင်းကြည့်ကြတိုင်းကြည့်ကြတိုင်းစဉ်းစားတိုင်းကြားကြည့်တိုင်းခေါင်းတိုင်းပိန်တိုင်းထိုင်တိုင်းကြည့်တိုင်းကိုယ်တိုင်းစားတိုင်းတောင်းတိုင်းငယ်တိုင်းကြွားတိုင်းနားတိုင်းစားတိုင်းပေါ်လေ စိတ်တိုင်းစိတ်တိုင်းအမူအရာလေးတွေစိတ်ခိုက်မှလိုက်ပြီးတော့ကျွမ်းမြတ်စွာရှုနိုင်ရတဲ့အတွက်စိတ်တွန်းအားကောင်းကောင်းနဲ့ပေါ့လေဟုတ်လားမလျော့ရဲသွားလျော့ရဲမသွားဘူးအစ်စစ်စစ်ဖြစ်မသွားဘူးတွန်းအားကောင်းနဲ့လုံလောက်ပြီးအာတဘလုံလောက်ရလေးနဲ့ကြောင်းမြတ်ဆိုင်ပြီးတော့ထက်တန်တဲ့လုံလောက်ရနဲ့ကြောင်းမြတ်ဆိုင်ပြီးဆိုလို့ရှိရင်ကျွမ်းမြတ်တဲ့တတိကလေးဖြစ်မလားဘူးလားကျွမ်းမြတ်စွာမှမမြင်ဘူးလား အဲမှတ်မိပြီဆိုရင်မှတ်မိရာအာယုံမှာစိတ်ကလေးကစိုက်ကြသွားမလားချော်ဆွဲသွားမလားလွင့်သွားမလားစိုက်ကြသွားမယ်နော်အဲ့ဒီစိုက်ကြသွားတာအဲ့ဒါသမာဓိခေါ်တယ်အဲ့ဒီစိုက်ကြတဲ့အခိုက်အတန့်မှာမိမိရဲ့စိတ်တရားတစ်ပါးလွင့်ပါပြီးတော့အဲအစုစည်းကြီးပြယ်ပြီဆိုလို့ရှိရင်မာရစိတ်တော့ခုနလောဘဒေါသတွေဖြစ်ဘူးလားဟောဒီမှာစိုက်ကြသွားတဲ့အခါမှာဒီလိုစိုက်ပြီးတော့မကြခြင်းကြောင့် စိတ်အဆူကြီးတွေပြဲပြီးဆိုလို့ရှိရင်ဖြစ်နိုင်တဲ့အနောက်ချက်တွေဝင်သေးသလားဝင်တော့ဘူးဟုတ်တယ်မလားအဲ့ဒီအနောက်ချက်တွေကိုတဲ့ငြိမ်သွားဝတ်သွားအောင်အခိုက်အတန့်ကျင်းသွားအောင်လုပ်တဲ့သဘောကိုသမထလို့ခေါ်တယ်ဟုတ်လားသူရဲ့အလူရတော့တမာရီပါပဲဒါပေမဲ့လို့တမာရီဆိုတဲ့ဟာကတော့သူ့ရဲ့ခြေပိုင်းမှာဝိရိယနဲ့တတိယဖြစ်ရတယ်ဝိရိယတတိယဖြစ်ပဲနဲ့တမာရီကသိုံမရှိဘူး ဟုတ်လားအဲ့ဒီလိုသမထဖြစ်အဆောင်အဆောင်အကာအွယ်ယူရသည်ဟုတ်လားတကယ်လို့အဆောင်အဆောင်အကာအွယ်မယူနိုင်ဘူးဆိုလို့ရှိရင်လွတ်နေတဲ့အခါမှာဘာဖြစ်တာတော့လွတ်တော့ကြိုက်တရားအာယုန်ကြီးနဲ့တွေ့ပြီဆိုလို့ရှိရင်ဘာဖြစ်တာတော့လောဘပိုးကြပြီမလားဓမ္မစနနိဝရဏပိုးကြပြီမလားမနှင်းပြိုစရာမဟုတ်စရာတွေနဲ့တွေ့ပြီဆိုလို့ရှိရင်ထောင်းနဲ့ဒေါသပိုးကြပြီမလား ဟုတ်လားဒီတော့ကြောက်ကြောက်ရဲရဲဒီစိတ်စိတ်ကြီးဖြစ်ပြီးဒီလုပ်ငန်းမှာတင်းတင်းရဲရဲပေါ့လေဒီမှာအဲမရှိဘူးဆိုလို့ရှိရင်ခုနသိနာမိတာပို့မကြဘူးလားကျုပ်ပဲအောင်မသိကမကဘူးဆိုလို့ရှိရင်ဥဒိစ္စပို့ရောမကြဘူးလားစိတ်ကလည်းကလေလွတ်နေတယ်ဆိုတော့အတိတ်ကရှေ့ခါကပေါ့လေမတော်တာတွေလုပ်တဲ့မိတာပြန်ပြီးတော့စဉ်းစားမိပြီဆိုလို့ရှိရင်ဘယ်လိုနေုံနဲ့စိတ်ကပူပါမှုလား ကောင်းတာတွေစေတသာကုသိုလ်တွေငါမလုပ်ခဲ့မိတာမှားလိုက်ပြီးချင်းဆိုပြီးတော့လည်းဒါလည်းပူပါမှုဖြစ်နေတယ်ဟုတ်လားဒီတော့ဘုရားတရားသံဃာယရဏသုံးပါးနဲ့ပတ်သက်ပြီးတော့ဒုလောဒုလောနဲ့ဝေခွဲနေတဲ့ဝိသိကိတာဆိုတာလည်းဖြစ်နိုင်ဘူးလားသူတစ်ဖြင့်ကိုကရောရဲလေးဖြစ်နေတော့လက်ကြည့်ကျင်းလို့ရတဲ့တရားနဲ့ပတ်သက်ပြီးတော့ဒီလိုဖောင်းတာပိန်တာမှတ်မှုကအစဒီမှတ်မှုကအစပေါ့နော်ပေါ်တဲ့ပေါ်တဲ့ဟာလေးကိုမှတ်လို့ရှိရင်သမာဓိဖြစ်တတ်တယ်ဆိုတာဟုတ်မှာဟုတ်ပါမလားသမာဓိဖြစ်ပြီးတော့ဉာဏ်ကိုပွင့်တယ်ဆိုတာဟုတ်မှာဟုတ်ပါမလားဆိုတာ လက်တွေ့ကျင့်သုံးရတဲ့တရားနဲ့ပတ်သက်ပြီးလူမဝိလိရှင်းနေပြီဆိုလို့ရှိရင်နော်ဒါလည်းပိုးမကြဘူးလားဥပိ္ပိကပိုးတွေကြာနေတာပေါ့ဟုတ်လားဟောဒီဝဒနာပိုးတွေကြာနေတာကိုယ်ရဲ့စိတ်တက်ပြီးပိုးရင်အာယုံပေါ်တဲ့မှာစိတ်တွန်းအားကောင်းတဲ့ကြောင်းရတာပြီးတော့တွန်းရတာမရှိဘူးဆိုလို့ရှိရင်စိတ်အဆူကြီးတွေကျဲပြီတဲ့စိတ်အဆူကြီးတွေကျဲပြီဆိုလို့ရှိရင်စိတ်အထင်းကျုပ်ကာကွယ်မရှိတော့ခုနဖြစ်ခြင်းတိုင်းကာမိသနာအစရှိတဲ့လူဝရဏနောက်ကျတရားတွေတဲ့ဖြစ်ခံလိုက်ရတယ်အဲ့ဒါ ပူးကြပြီတဲ့ဟုတ်လားခုနဥယျာဉ်စိုက်ပြုတဲ့ပုဂ္ဂိုလ်ဟာဌာန်တော်၃ပါးရဲ့ညာခါရခါရီလောက်ဝဲကြည့်ပါရဲ့ဒီရွေးလေးပါလေးနဲ့အမိကလေးတွေသွားတော့အောင်ဆိုပြီးတော့ဆွတ်ဆက်ပြေးပါရဲ့ဒါပေမဲ့လို့ပို့ဘူးမဆိုင်ဘူးဆိုလို့ရှိရင်ပို့ကြပြီဆိုရင်ဘယ်လိုနေရလဲဒီဖြစ်နော်ညာဘက်ပို့ကြလိုက်လို့ရှိရင်မနေ့ပိုင်းကြတဲ့အခါကျအရွက်ဒီပါဒီဟာပြီးရိုးတာမကြမ်းနေတာရှိတယ်ဟုတ်လားနော်တော့ဘာလို့ရမလဲ ကိုကြရင်ပယ်စားပြရမယ်မကြအောင်လည်းပဲကျူရင်ကာကွယ်ရမယ်ဟုတ်လားကိုကြမှာကာကွယ်ရတာတဲ့မကြအောင်ကျူရင်ကာကွယ်ရတာဘယ်ရပုံပြီးတော့ထိရောက်မလဲမကြအောင်ကျူရင်ကာကွယ်ရတာကထိရောက်တယ်ကြလာပြီဆိုလို့ရှိရင်လည်းပြစ်ထားမလားတခြားပြစ်လို့မလားကာကွယ်ရမယ်တခြားပြစ်ရမယ်လို့မလားအဲယောဂီရတဲ့ဒီတိုင်းပဲမိမိတဏ္ဍာမှာကာမိတဏ္ဍာတိုင်းနိဝရဏတရားတွေပြည့်ပြီးမှဒါတွေကိုဖယ်ရှားရတာတဲ့ အဲ့ဒါလေးသိခွင့်မရအောင်ကျူရင်ပြီးတော့ကာကွယ်ရတာအဲ့ဒီသမီးကဘယ်ကကောင်းမလဲကျူရင်ကာကွယ်ရတာကောင်းတယ်ကျူရင်ကာကွယ်သမီးကဘာတော့လို့လာတဲ့အချိန်ကစပြီးတော့သွားရထိုင်ရရဖို့လေးမျိုးလုံးမှာသွားနေတော့ရောကြနေတော့ထိုင်နေတော့ရောအိယာဘောလဲတော့ရောဝေးတော့တန်တော့တောင်းတော့ငယ်တော့ကြွားတော့နန်းတော့ခြားတော့အကုန်လုံးမလားမြင်နေကြတဲ့နာနဲ့စားတဲ့ကြည့်တဲ့စိတ်ကူးတဲ့စဉ်းစားတဲ့ကြံကြည့်တဲ့တိုင်းနေတဲ့ကံမလည်းဖောင်းနေတိုင်းတိုင်းထိုင်တိုင်းကြည့်လိုက်တာပြင်းတိုင်း ဟုတ်လားအဲ့လိုမှနေအခြားခြားကိုယ်ရပေါ်လာလို့ရှိရင်ပေါ်တိုင်းပေါ့ဒီလိုမလားအသိဉာဏ်ရောက်တဲ့အခါမှာလည်းကြွားတိုင်းလမ်းတိုင်းခြားတိုင်းရတဲ့လက်တိုင်းပေါ့အကုန်လုံးမလင်းမလိုက်ရအောင်ပေါ့ဒီဒီခြားခြားတော့မှသာပြီးတော့စိတ်သွန်းအကောင်းကောင်းနဲ့ရှင်းရှင်းရင်းအပူရချင်းပေါ့လေအာတဘလုံးလာဝိရိယထားပြီးတော့ဆွဲမြဲစွာရှုလို့ရှုရအောင်ဒီမှာစိတ်ကလေးကအကျိန်နဲ့အကျိန်နဲ့စိုက်ကြနေပြီဆိုလို့ရှိရင်ကဲတတိလို့သေးလားရှုရအောင်ပါစိတ်ကလေးစိုက်ကြနေပြီမလား စိတ်အစုအစည်းလည်းကောင်းနေပြီမလားစိတ်အစုအစည်းကောင်းတော့ဓမ္မစိတ်အစုအစည်းမပြေဘူးဥပိ္ပခာသာတိလာပြီးဖြစ်တော့ဘူးလားဟုတ်လားပြတ်သွားပြီဆိုလို့ရှိရင်ဖြစ်ကြနေတွေ့ဘာဖြစ်လို့ဒိုင်းလဲကာမတဏ္ဍဖြစ်မယ်မလားဟိုကြပြီဟုတ်လားမနှင်းညို့ကြမုန်းကြနဲ့တွေ့ပြီဆိုလို့ရှိရင်ဘာဖြစ်တော့ဒိုင်းလဲဆိုဒေါသဖြစ်ပြီမလားဇာဝရနေပေါ်တယ်ဟုတ်လားသူတော့ကြည့်ရကြည့်ရအောင်လေးမှာစိတ်ကလေးကစိုက်ကြတော့စိတ်အစုအစည်းမပြေတော့ဘူးဆိုလို့ရှိရင်ကဲတယ်မလဲကောင်ကကာမတဏ္ဍစိုက်ရဲ့နိဝရဏပိုးကြီးကြာသေးလားမကြတော့ဘူး အဲ့လိုသမထနဲ့ခန္ဓာဥပဒနာသမာဓိကြီးမြို့ဖွံ့ဖြိုးအောင်လို့တဲ့တောက်တောက်ကာကွယ်ပြရမယ်ဟုတ်ပါလားอืมအဲ့ဒါဘာနဲ့တူလဲဘာဏကခရဏံဥယသာရဥပဒနာပါရိပန္တိယอืมပါရိပန္တိကဝတိနာပါရိပန္တိကအဲပါရိပန္တိကသောဒနာဝတိနာသမထာလုကနနာတဲ့ဇာနာဥပဒနာပါရိပန္တိက သောရဏဝတိနသုစုတိုက်တိုက်ရှုမှုဇံဝိပဿနာသမာဓိရှိအဲ့ဒီနှမျိုးရဲ့အနှောက်အယှက်ဟန်တာတွေကိုပယ်ချသုတ်တင်တဲ့အမိအားဖြင့်သမထာလုကနနာအထူးကြောင့်ရစာရီတော့တွဲမြတ်စွာရှိလို့ရှိရအောင်လို့မှာစိတ်ကလေးစိုက်ပြီးတော့ကြအောင်ကြအောင်ပေါ့လေဖြစ်သွားတဲ့သမထသူပြီးတော့ထောက်ပြင်ရင်းစီပါဏကကရဏဝိယ အပင်ပေါ်မှာမကြရအောင်လို့ကိုယ်ကိုယ်ကိုကြိုတင်ကာကွယ်ခြင်းအကြောင်းအားလည်းဆိုတာကြလာပြီဆိုလို့ရှိရင်ကြတဲ့ပိုးကိုသင့်လျော်တဲ့နည်းနဲ့ပယ်ရှားတုတ်ကျင်ခြင်းနဲ့ဥလာပါလိမ့်ဒီလိုထားတာဆရာကအဲဖွင့်ဆိုထားပါတယ်နားလည်ကြလားဒီတော့ပို့ကြပြီဆိုလို့ရှိရင်ဒီအတင်ရကြမရှိတော့မခုံပြောဘူးဆိုလို့ရှိရင်ခုချိန်ခုပါမလားဝင်ချိန်ဝင်ပါမလားဝင်မှ ကျမအဲသိလာမယ်မလားမသိရင်စားပါဘူးမစားရဘူးပေါ့အဲ့တော့ယောဂီရဲ့လို့ဖြစ်လာပြီးတော့ငီးငီးတဲ့နေရာငီးတွေးတဲ့နေရာတွေးရတာမလားငိုင်းတဲ့နေရာငိုင်းမိုင်းတဲ့နေရာမိုင်းဟုတ်လားအဲပြတ်တော့ပြတ်တော့ဖြစ်နေပြီဆိုလို့ရှိရင်ဒီကြားထဲမှာတော့ဒီယောဂီရောဒီယောဂီရဲ့အဲဥပဒနာမှာတော့ပူကြပြီပူကြပြီဟုတ်တယ်မလား10မိနစ်လောက်နေလိုက်လို့ရှိရင်ဗာလေတော့10မိနစ်မှဆိုစက္ကန့်ဘယ်လောက်ရှိလဲစက္ကန့်ဘယ်60ပေါ့ ဟုတ်လားအဲတစ်ချက်ကမှသမတ်ကြနဲ့ပြောမယ်ဆိုလို့ရှိရင်သမတ်ကြသမတ်ကြပိုးကောင်နဲ့ပြောလို့ရှိရင်ဘယ်လောက်ရှိမလဲပိုးကောင်60ပိုးကောင်60ကြာပါပြီဟုတ်တယ်မလား9မိနစ်ဆိုလို့ရှိရင်ဘယ်လောက်ရှိမလဲဟမ်အဲပိုးကောင်ပိုးကောင်300ဥလိုက်ကြီးကြတာဟုတ်လားအပြင်မှာဥလိုက်ကြီးကြလာပြီဆိုလို့ရှိရင်တော့ဒီပြင်ရပြရှိပါမလားရောက်ရတဲ့ဒီတိုင်းဟုတ်တယ်မလားသင်္ဃတိကလာပြီဆိုလို့စိတ်အိမ်ရှင်နေလို့နေတယ် စီဝါရေးဘယ်လိုနေလဲဘယ်သူကဘယ်သူဟုတ်တယ်မလားလေကောင်းရလားဘာလားညာလားဆိုတာစကားကြီးကလည်းများပဲဟုတ်တယ်မလားစကားကြီးများပြီးတော့ဒီကြားထဲလို့နေမယ်ဆိုလို့ရှိရင်တော့သွားပြီးသွားပြီးဒီပိုးတွေဟုတ်တယ်မလားပိုးတွေကြားပြီးဆိုလို့ရှိရင်တော့ဒီမှာပိုးလို့လောက်ကရှိနေကြလားဒီအင်းဟာဘုံမျိုးတော့ဘူးပေါ့ဟုတ်လားပိုးကြတဲ့ယောဂီဖြစ်ပြီတဲ့လို့ဆိုပါတယ်အဲ့တော့ဘုန်းကြီးတို့ယောဂီရတော့ပိုးကြတော့မခံမဟုတ်တယ်မလားဆက်ဆိုရမယ်လားလေနည်းနည်းတော့ကြည့်တယ်နော်နည်းရှိတယ် အစဉ်ကြောင်းရဆိုင်ကအဲသွဲအဲသွဲမြဲစွာရှိမှလည်းရဲ့ရှိမိရာအာယုန်၌သူစိတ်ကြီးငြိမ်မှုသမထဖြင့်ကာကွယ်စောင့်ရှောက်ရတာကသမထာနုဂဟိတာ အစဉ်ကြောင်းရဆိုင်ပါကျွဲမြဲစွာရှုမှတ်လျက်ရှုမိရာအာယုန်၌သူစိတ်ငြိမ်သမထဖြင့်ကာကွယ်စောင့်ရှောက်ရတာကသမထနုဂဟိတာအစဉ်ကြောင်းရဆိုင်ပါ ကျွမြဲစွာရှိမှလျက်ရှိရာအာယုန်၌သူတိုက်ပြင်းမှုသမာဓိဖြင့်ကာကွယ်စောင့်ရှောက်ရတာကသမထာနုဂဟိတာ ပါဦးပြန်ဆိုပါဦးအချိန်ကြောင်းရဆိုင်တာသွမြတ်စွာရှိမှလည်းရဲ့ကျุမရာအာယုန်၌ဥစိတ်ကြည်ငြိမ်မှုတမသမထဖြင့်ကာကွယ်စောင့်ရှောက်ရတာကသမထာနုဒဟိတာအရှင်เจ้าညဆိုင်တာ စွမြဲစွာရှိမှလည်းရှိမိရာအာယုန်၌ဥစိတ်ပြင်းမှုသမထဖြင့်ကာကွယ်စောင့်ရှောက်ရတာကသမထနုဒဟိတာအရှင်เจ้าမြတ်ဆိုင်တာစွမြဲစွာရှိမှလည်းရှိမိရာအာယုန်၌ စိတ်သုတိုက်ကြည်နေမှုသမထဖြင့်ကာကွယ်စောင့်ရှောက်ရတာကသမထနုဒ္ဓဟိတာ ဒသုတာနုဝိဒသကိတာနုဝိဒနဲ့သမထာနုဝိဒနော်နောက်တစ်မျိုးကြံနေတယ်နောက်တစ်မျိုးကဘာလို့ဝိပဿနာနုဝိဒဟုတ်လားဘလဝဝိပဿနာအားကောင်းတဲ့ဝိပဿနာဖြင့်ကာဝယ်ဆောက်ရှောက်ဖို့ဒီမျိုးလိုနေတာဟောအဲ့တော့ဘုန်းကြီးတို့မှာဘုန်းကြီးတို့ယောဂီတွေမှာမိမိစိုက်ကြိုးထားတဲ့ဝိပဿနာသမာဓိရှိအညာဝရိယစာလို့တဖြည်းဖြည်းပေါ့လေ ဖွံ့ဖြိုးလာဖို့ရာအတွက်လိုအပ်တယ်လို့ပေါ့ဆံခပ်ပေးတယ်လိုသလိုဒီလောက်ပေးတယ်ဝယ်ပေးတယ်အမြင့်ဒီမသွားတာတို့ဒီလေးပါလေးဒီမှာပြိုးလေးပါလေးနဲ့ပြီးခွာပြီးတော့ပေါ့လေဒီသွားတာအောင်ဒီကြီးမှာတိတိအခုကောက်အောင်ရမတစ်ချက်ဆက်ပြီးတော့ရေကိုကောင်းကောင်းကြီးစုပ်ယူပြီးတော့လေအပင်အပင်ပုံပြိုးအောင်ပြီးတော့ အကြောင်းအားလျော်ဆိုတာကိုယ်စီအဲမကြရအောင်လို့ကာဝယ်ဆောက်ဆောက်ကြလာပြီဆိုလို့ရှိရင်လည်းပဲတင့်တော်တဲ့နည်းနဲ့ဆက်ချပေးအဲ့ဒီနည်းတိုင်းလုပ်လာတော့ဘုန်းကြီးတို့ကအထုဝတဲ့ဥပဒနာတာမာတိကြီးဟာတဖြည်းဖြည်းရှို့ထောက်သွားမလားတော့မို့သူသူပြည့်ပြည့်ခုံမှုပြူရဖြစ်လာမလားခုံပြူဖြစ်လာမယ်ပေါ့ဘယ်ဒီဖြစ်လာမလဲယုံနာလေးရေးကွဲပြီးလာမယ်ဟုတ်လား အဲရှိမှတ်ပါများပြီဆိုလို့ရှိရင်ယုံနာကြောင်းကျိုးလေးတွေပြီးလာမယ်အဲဒီမှာတစ်စိတ်လိုက်ပြီးတော့အားလုံးလို့ရှိရင်ရှိလိုက်ရှိတိုင်းအဲတခဏချင်းကြောက်ွယ်သွားကုန်မြေပုံလေးတွေပြီးလာမယ်တခဏချင်းကြောက်ွယ်သွားတာတရားသဖြင့်ဆင်းရဲဖို့အာဟုဇရာမဟုတ်ဖို့ကြောက်ကြရကောင်းမှုဒါလေးတွေတွေ့လာမယ်ကိုယ်လုံတိုင်းဖြစ်နေသူဘက်နဲ့ဖြစ်ပုံလေးတွေဒါလေးတွေတွေ့လာမယ်ဟုတ်လားအဲဒါဥပဒနာတောင်း သမာဓိကြီးစတင်ဖြစ်ပြီးတော့ဒီရမှာတစ်ဆက်ဆက်ပြီးတော့အားထုတ်လို့ကိုယ်တည်းကမခံစားမှုဝေဒနာလေးတွေကသာလွတ်သွားပြီဆိုလို့ရှိရင်ယောဂီကဘယ်လိုနေမလဲတက်တောင့်တက်တာနဲ့မှတ်ရတာမကောင်းဘူးလားအဲဒီရမှာတစ်ဆက်ဆက်တက်တောင့်တက်တာအမှတ်ရလည်းပဲတော်လေးတိုးလာပြီရှင်းရောက်ထောက်ပံ့တဲ့တရားတွေကလည်းပဲအားကောင်းတယ်ကောင်းလာပြီဆိုလို့ရှိရင်လေယောဂီကမှတ်ရတာသိွက်လာဟဲ့ဟုတ်လား ကောင်းတာလေးမှလိုက်ကောင်းတာလေးဆက်လည်းပေါ်လာဆက်လည်းပြောက်သွားဒီနာလေးမှလိုက်လို့ရှိဒီနာလေးဆက်လည်းပေါ်လာဆက်လည်းပြောက်သွားပေါ်တိုင်းပေါ်တိုင်းအာယုလေးတွေပေါ်ပြီးစပေါ်လာပြီးတော့အဆုံးတတ်သွားတဲ့ဟာလေးတွေကိုခက်တက်တက်ရှင်းရှင်းပြက်ပြက်သားသားကြည့်လာတယ်ဟုတ်လားဘာမှလည်းမလိုက်အကုန်လုံးသူစနေနေကြတယ်သူဖြစ်လာတာအဲ့ဒီကကြလို့ရှိရင်ဟာအရင်ကမှတ်လို့ဒီလောက်မကောင်းဘူးစိတ်ကောင်းလာတာပဲဆိုတော့ယောဂီကစိတ်ကြွကြွနေပါဘူးစိတ်ပြီးတော့အားရတယ် လွတ်တာလည်းတစ်ခါမှတ်နိုင်မှတ်နိုင်တာဟုတ်မလားကောင်းကြီးမှတ်နိုင်ပြီဆိုလို့ရှိရင်လေကိုယ်တည်းကအလေးညောင်းလို့ဘာလို့လဲဖြစ်လာတဲ့ထိတ်ရင်းနေတစ်ခါလုံးကလင်းနေတာအဲလင်းကြမိတဲ့ခါကျပြည့်အဲ့ရထိုးလိုက်သလိုလိုဖက်လိုက်နဲ့ထိုးလိုက်သလိုလိုမကြည့်နေလို့အောင်မထိုင်နေရသလိုလိုလက်လက်ရောက်အောင်ထိုင်နေရသလိုလိုအဲနေအလင်းထဲမှာတကယ်ကြီးပြီးတော့နေလို့ဖြစ်မလားဘူးလားဟောအလင်းရောက်အလင်းရောက်နေဖြစ်လာပြီဆိုလို့ရှိရင် တသိမ့်နေတငင်းငင်းနဲ့ဒီဒီအသေးစားကြီးရတာဒီဘက်မှာဖြစ်ခဲ့ပါပြီနောက်ပြီးကြီးစားကြီးကလည်းကျွတ်ပြီးတဲ့နေတော့ငင်းငင်းငင်းငင်းတင်းတင်းတင်းတင်းနဲ့ဟုတ်မလားဥပိ္ပာပိတိထိုင်နေတဲ့ထိုင်တော်မှာဖြစ်ခြင်းလောက်ကောင်းနေတဲ့ဗရဏပိတိပိဋ္ဌာရဲ့မျက်စိလေးတွေမှာဖွင့်ခြင်းလောက်အောင်ကောင်းနေတဲ့ဗရဏပိတိတဲ့ဒီတရားရတာတွေတွေ့လာတယ်ကိုရောသိပ္ပာအေးရတဲ့ပတ္တတိနဲ့ဖြစ်လာတယ်ဒါတော့ ငိုတဲ့စိတ်ထဲမှာနေရထိုင်ရတာစိတ်ကောင်းလာတာပဲစိတ်ကောင်းလာတယ်စိတ်ကောင်းလာတယ်ဖြစ်လာတတ်တယ်ဝိရိယတွေကလည်းပြလာတတ်တယ်ဟုတ်လားအာသိကောင်းတဲ့တရားတွေပဲသိနေရကြတဲ့တရားတွေအခုမှတွေ့ရတာပဲဆိုပြီးတော့တရားတရားတွေလည်းသူ့တဲ့ဖြစ်လာတယ်တရားရတာတွေမှာအစုံဝါပဲဖြစ်လာတတ်တယ်ဖြစ်လာပြီဆိုလို့ရှိရင်တော့ဘုဒ္ဓကမရှိတဲ့ယောဂီများတော့ဒါတရားတူပဲလို့ဒီလိုဆင်းတယ်ဘုဒ္ဓရှိတော်မှနည်းနည်းလေးကြည့်ကြည့်သူကဒါလေးသဘောကျသွားတယ် ဟုတ်လားသဘောကျတရားတွေကိုသူကမတွေ့သဘူးတရားရတာတွေကြီးတွေ့လာတယ်ဆိုတော့သူ့မှာကအဲအခုမှဒီရတာတွေတွေ့တယ်ဆိုတော့ဒါအထုထင်တာပေါ့တရားတို့လို့ထင်ပြီဟုတ်လားအဲလမ်းလွဲပြီပေါ့အဲ့လိုတရားတို့လို့မထင်တော့မှအဲ့ဒါလေးတွေကိုကသဘောကျနေပြီဒီကတိဖြစ်နေပြီမသိမသာလေးဟွန်းမသိမသာလေးကမှဖြစ်သွားတာ သိမွေ့တဲ့တဏှာမတောင်မှမသိဘူးဟုတ်လားဘာဝနာရတိဘာနာဘာဝနာပေါ်မှာပြုံမွေ့မှုဒီလိုတောင်မှသိသွားတယ်သူကပုဒ္ဒတာပုဒ္ဒတာဒီသိမွေ့တဲ့တဏှာနှစ်ကြောက်ကြကောင်းတာလက်တိဘုံနဲ့နှစ်ကြောက်ကြကောင်းတာအဲ့လိုဖြစ်ပြီးဆိုလို့ရှိရင်အဲ့ဒီနိကန္တိဆိုတဲ့တရားလေးကိုသာရတဲ့ဓမ္မဖြစ်တယ်ဟုတ်လားဓမ္မဖြစ်တယ်

ငါကောင်လေးရဲ့ဒီဟာအစိတ်ပိုင်းပဲဆိုတဲ့အနေနဲ့ဟောဒီကြည့်ပြောဆွဲသွားပြီဒီပြင်လည်းပဲကနာတိတိပတ္တိဆိုင်ရဲ့တရားတွေပေါ်မှာလည်းပဲဒီတိုင်းပဲဆွဲတာပဲဟုတ်လားပါရပြီးတော့ဆွဲတာကတဏှာငါမှသာထူးတယ်ဆိုတဲ့အနေနဲ့ဆွဲတာအဲတခြားပုဂ္ဂိုလ်ရဲ့ငါကပို့ပြီးတော့ထူးတယ်လို့ဒီလိုပုဂ္ဂိုလ်ကိုပြင့်ပြီးတော့ဆွဲတာမာနာဆွဲဟုတ်လား အဲငါတရားပဲငါကောင်းတာပဲဆိုတဲ့အနေနဲ့ပေါ့လေကောင်းတဲ့ဟာတွေကငါရဲ့အစိတ်ကလေးစိတ်တပိုင်းလေးပဲဆိုတဲ့အနေနဲ့ပေါ့လေဟောအမြင်မှတဲ့သိရှိဆွဲဟောတဏှာမှတဲ့သိရှိဆွဲတွေဝင်သွားပြီဆွဲမှတော့မသိဘူးယောဂီကဟုတ်တယ်မလားခုနကဥက္ကန္တိဆိုတဲ့ဟာတွေကလည်းဘာဝနာရတိအနေနဲ့ပေါ့လေဘာဝနာမှာပြောမှုရောက်ဆောင်မှုတော့မှာရှင်မမသိတိမ်ရင်းမှုတွေဖြစ်တာအဲဒီကကြလို့ရှိဘုန်းကြီးတို့ယောဂီတွေဘယ်လိုနေကြလို့ဒီအပိုင်းလေးမှာရနေပြီဆိုလို့ရှိမလို့နေကြလို့ဖြစ်တတ်ပါအောင်မလား ခါတည်းမှာဥပဒနာရသွားပြီဟုတ်လားအဲလမ်းမဖြစ်သွားပြီဟုတ်ဥပဒနာလမ်းကြောင်းတွေမှာလွဲသွားပြီဟောဟုတ်လားအဲ့ဒီကကြလို့ရှိရင်ယောဂီကလေဟိုဟိုမြတ်စွာဘုရားဟောထားတယ်ဒီရဲ့စိတ်ကိုအပြင်လည်းမထွက်စေရဘူးရဲ့အထဲမှာလည်းမရစေရဘူးတဲ့အဲ့ဒီလိုဖြစ်အောင်အစွဲတွေကျင်းအောင်လုပ်နိုင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကသေးရည်နေပြီတဲ့ ဒီရသိအပြစ်ဖက်တယ်ဆိုတာကကျုံတွေ့ရတဲ့အာရုံနဲ့စပြီးတော့ပြိတာအဖြစ်ခံရတာဒါလောအဲစိတ်အပြစ်ဖက်တယ်ခေါ်တယ်ဟုတ်လားကျုံတွေ့ရတဲ့အာရုံနဲ့စပြီးတော့ပြိတာအဖြစ်ခံရတာဒါမှကျုံတွေ့ရတဲ့အာရုံနဲ့စပြီးတော့ပြိတာအဖြစ်မခံရတာဒါစိတ်အပြစ်မဖက်ဘူးခေါ်တယ်အဲဒါလို့ပြိတာအဖြစ်ခံပြီးတော့စိတ်အပြစ်မဖက်ရအောင်ဘာဖြစ်လို့ပြိတာသိရထောက်ခံတာနေပြီးတော့မြင်တိုင်းမြင်နေမှားရတဲ့ကြားတိုင်းကြားတယ်မှားရတဲ့နားတိုင်းစားတိုင်းရှိပြီးတိုင်းသိကူးတိုင်း အကုန်လုံးကလည်းစိတ်တရားလေးကိုပြည့်စဲလိုက်ပြီးတော့မှမပြတ်မလားရှုမှတ်နေရတာရှုမှတ်တော့ရှုမှုတွေနည်းနေပြီဆိုလို့ရှိရင်ကိလေသာသိခံရသေးလားခံရတော့ဟုတ်လားမလားသိကြီးရတယ်လိုက်ကြတယ်အပြင်ဖက်သူကြီးဆိုတာမြင်ကြမှုနာမှုစားမှုသိပြမှုသိကူးမှုပေါ့လေသိပြီးတဲ့နောက်မှာတတိကလွတ်ပြီးတော့ကိလေသာပြည့်စရာအနေနဲ့လိုက်ပြီးတော့ကြံလို့ရှိရင်ကိလေသာတွေလက်ကသာဖြစ်နေတာပဲအဲဖြစ်လို့ရှိရင်ဒါအပြင်ဖက်တယ်ခေါ်တယ် စိတ်ထဲမှာလည်းရှိမှလည်းအကျင်မထွက်ဘူးတဲ့မြင်စေကြားစေနားစေစားစေသိစေသိစေစိတ်ထဲလေးတွေကိုပြက်မလာလိုက်ပြီးတော့ရှိလို့ရှိရင်ရှိမှုလေးတွေကပြည့်စုံနေတော့ဒါပြည့်တာအကျင်မခံရဘူးဆိုတာအကျင်မထွက်ဘူးတဲ့ဒီလိုဆိုတဲ့အဲ့လိုနည်းနဲ့မိရဲ့စိတ်ကိုအပြင်မထွက်ပါစေနဲ့စိတ်သားတို့တဲ့ဒီလိုမြတ်စွာဘုရားဟောတယ်အခုကိုယ်နဲ့တိုက်ပြီးတော့ပေါ်ရလေးတွေကိုယ်သေးလိုက်ပြီးတော့ရှိတယ်ဆိုတာမိရဲ့စိတ်ကမှကိလေသာတွေမဝင်ရအောင်ကိလေသာတွေဝင်ပြီးတော့စိတ်အပြင်ပြင်ထွက်တဲ့စိတ်အနေမျိုးမရောက်ရအောင်လို့ရှိမှရတာဟုတ်လား အဲ့လိုရှိမှလည်းခုနသောသောပိုင်းကပြောခဲ့တဲ့အတိုင်းပေါ့လေစိတ်ရှင်ကြမှုကသာယုံနာနေပွဲယုံနာကြောင်းတို့ကြောင်းကျိုးတို့ယုံနာကြည့်တဲ့နေသာတို့ကနတ္တာဆက်လက်ပြီးအထူးသဖြင့်ရိတ်ကလေးပေါ်ရိတ်ကလေးပြောက်ခက်တွက်တွက်ပေါ့လေခက်ချင်းချင်းလေမအားရကောင်းလာလို့ခုနအလင်းရောင်ပฏิပတ်တာတိအစရှိတဲ့တရားရတာပြီးတွေ့လာပြီဆိုလို့ဟာငါသိထူလာပြီသိနေရကြလာပြီဆိုပြီးတော့ပေါ့လေအဲ့ဒီထူးကြတဲ့အပေါ်မှာနည်းနည်းဖြစ်ဖြစ်ညာညာဖြစ်ဖြစ်တော်တော်ကြီးကြာကြာဖြစ်ဖြစ်ပေါ့လေ ဒီကံဒီခေါ်တဲ့စိတ်မွေးတဲ့သနာတဲ့အဲ့ဒါလေးကိုဖြစ်နေတာတဲ့စိတ်ကောင်းတာပဲစိတ်ကောင်းတာပဲဆိုပြီးတော့ဗောလေမตายာနေတာငါမှသာထူတာပဲဆိုပြီးတော့သင်ကြည့်နေတာတခြားပုဂ္ဂိုလ်ကြီးတရားတဲ့ငါကပို့ထူတယ်ဆိုပြီးတော့ဘဝင်မြင်နေတာဟုတ်လားငါတရားပဲဆိုတဲ့အနေနဲ့ဗောလေအမြင်မှားပြီးတော့ဒီမှာဒိဋ္ဌိအမြင်မှားပြီးတော့နေတာအဲ့ဒီဖြစ်သွားနိုင်တယ်ဟုတ်လား အဲအဲ့လိုမဖြစ်တော့မှဒီမှာတာယာဝူကြီးကတော့ဖြစ်တတ်တယ်အဲ့လိုတာယာဝူဖြစ်သွားတာဒါအထက်ရတာအတွင်းရတာတဲ့သူ့မှာကောင်းတဲ့တာယာဆိုရင်အထက်ရနေပြီတဲ့တရားကောင်းလေးကြီးပေါ်မှာတာယာပြီးတော့အထက်ရနေတာတဲ့ဒီလိုရတဲ့ပုဂ္ဂိုလ်မုံမပါမနဲ့ပြင်းရတဲ့အရေးကလေးဝင်တက်တောင့်တက်တာကမှအနာယူများနေပြီဘယ်လိုဘယ်လိုဖြစ်တာတော့ အဲဒီမတွင်ဘူးပေါ့ဟုတ်လားอืมသိကလေးကသိကလေးကလည်းအေးလိုက်တာလူတွေကလည်းစူးစူးလေးတက်ကြံစင်ရင်းနဲ့အမှတိတ်အဆင်ပြေနေတာတော့ဟုတ်လားအဲ့တော့အနာကိုများနေပြီဆိုလို့ရှိရင်ခကြီးမတွင်ဘူးမလားဟုတ်လားခကြီးမတွင်ရုံနဲ့ကိစ္စမရှိဘူးဘေးရမကင်းတဲ့နေရာဌာနအနာများပြီဆိုလို့ရှိရင်အမှတ်တမနဲ့နေပြီဆိုလို့ရှိရင်ဘာဖြစ်တော့ဘေးရနေထိုက်လာနိုင်တယ်မဟုတ်လားပြီးတော့ ကိုရောက်လို့တဲ့ခီးကိုဥကျယ်ပြီးတော့သွားတဲ့အခါမျိုးမှာလန့်ခုလက်သခန်းလေးသာသာပြေးလို့ဝင်ပြီးတော့အနာကိုညနေပြီဆိုလို့ရှိရင်ခီးမတွင်တဲ့အပြင်ဘေးရန်မကင်းတဲ့နေရာဌာနအနာများပြီဆိုလို့ရှိရင်တော့ဘေးရန်ကိုထိုက်တတ်ပြီအဲ့ဒါမလားအဲ့ဒီခီးကြမှာပဲဒုက္ခတွေရောက်တတ်ပြီဒီလိုမလားအဲ့ဒါအဲ့ရအတွင်းရတာတဲ့ဒီမှာကောင်းတဲ့သာယာဆိုရအဲ့ရနေပြီနော် ဆရာလေးစီကနာမှာကျွမကောင်းတယ်ကာယဆွဲအထက်ရနေပြီကျွမကောင်းတယ်ကာယဆွဲအထက်ရနေပြီကျွမကောင်းတယ်ကာယဆွဲအထက်ရနေပြီ ရားလိုလိုဘာလိုလိုနော်သူကအဲ့တော့ငါဘာဝနာရတိဆိုတော့อืมတရားပေါ်မှာပျော်မွေ့တဲ့ရောက်ထောင်ပြီးတော့စိတ်မွေ့တဲ့တဏှာလေးကတဲ့မတိမတာလေးကညှိကျွယ်ပြီးတော့ဖူးတတ်နေတာဟုတ်လားခန္ဓာစိုက်ကြည့်ထားတဲ့အပြင်လေးကြီးကြီးအခြားအခြားအနောက်ဆက်ပြီးတော့ပြင်ပါရဲ့ဒါပေမဲ့လို့ဒီကူလေးတွေကလေသူတို့ကလာလာပြီးတော့ဟုတ်လားသူတို့အပြင်လေးတွေထုတ်ပြီးတော့သူတို့ကိုယ်ရဲ့အပြင်လေးတွေထုတ်ပြီးတော့အိမ်လောက်ပြီးဆိုလို့ရှိရင်တော့ဘယ်လိုနေရလဲ ဟင်ဘယ်လိုနေလို့သူ့လိုက်တယ်ဒီမှာလည်းပဲဒုက္ခပေးတာပဲဟုတ်လားခုနသောသောဘုရားပြောခဲ့တဲ့ဥပမာလိုပေါ့ကိုယ်မှာအရေးပါတဲ့အမနာတိမ်မွေ့တဲ့အစိတ်ပိုင်းမှာပုံမောမောလေးအဲဖြစ်သွားပြီးတဲ့ခလုခလုနဲ့မြက်ခက်တယ်ဟုတ်လားမျက်ကြည့်တယ်များဖုံလေးနဲ့လည်းဝင်သွားပြီးတဲ့ခလုခလုဖြစ်တယ်နားတယ်များတော့ကိုယ်အောင်လေးဝင်သွားပြီးတဲ့ခလုခလုဖြစ်တာဒီဒီအမြင်လေးရတယ်တဲ့ခလုခလုဖြစ်တာတဲ့ဟုတ်လားဒီမှာ ဒါလိုပဲအခုတရားရတာသမီးတွေ့လာတဲ့အခါမျိုးမှာအဲ့ဒါဒီကိုကိုကအတိမတာသဘောကျနေပြီဆိုလို့ရှိရင်တော့အဲ့ဒါဥပဒနာမှာခုလူခုလူဖြစ်ပြီဟုတ်တယ်မလားဒီကလည်းအနောက်ချက်ဖြစ်ပြီတဲ့အဲ့ဒါပါလေဒါဒါပါလေခုနစစ်ပင်ပေါ်ဟာစစ်ပင်လေးပေါ်မှာပါတော့ဒီအမြင်လေးကြီးထိုင်နေတာတဲ့တွဲနေတာတဲ့ဒီလိုခေါ်တယ်မလား အဲမက္ကတသာလလုံသနာဝိယဘလဝဥပဒနာလုတ်ကနနာတဲ့ဘာလို့ရမလဲတရားကိုမตายရမလို့ဘာလို့ရမလဲကောင်းရင်ကောင်းတယ်မှပေါ့လင်းလင်းတယ်ပေါ့ဟောတော့ငါနှစ်တယ်နှစ်တယ်အာရအာရတယ်အေးရင်အေးတယ်ပေါ့ဒီလိုမှရမှာမဟုတ်လားอืมဒရာဒရာပြားတွေဖြစ်လာပြီဆိုလို့ချင်းအဲ့ဒါတွေကလည်းမှရမှာပဲဟုတ်လားဒီမှာဘုဆိုလို့ချင်းတော့ကနာတာယာမှုကမပြုတာတာယာမှုကလာတတ်တာလို့မိတာကြီးတာဟုတ်လားအကျိုးရင်းကာကွယ်ထားတော့လာပြီလား ခုနသိမှုအမြင်လေးတွေသိမှုလေးတွေမဖွဲ့ရအောင်ဆိုပြီးတော့မျက်စိမပြပါဘူးအရေးကြီးကြီးနဲ့ခုနဥယျာဉ်မှုကပြည့်စင်သေးနေပြီပဲကြားပေးနေပြီဆိုလို့ရှိဒီကောင်းလာနိုင်မှာဟုတ်မလားဟောမလာနိုင်ဘူးဆိုလို့ရှိအပြင်မှာနောက်ဆက်ဖြစ်ပါမလားဖြစ်ဘူးတကယ်လို့လာပြီဆိုလို့ရှိလာမှသူကဘာလုပ်ရမလဲဒေတာပြနောက်ကဒေတာပြရမယ်အကြောင်းအာရုံစွာငါတရားရတာဖြစ်တယ်ထူတာပဲဆိုပြီးတော့ตายာမိရေဘာလို့ရမလဲအဲ့ဒီตายာမှုကိုရှုမှတ်ပြီးတော့ပြတ်ချက်ရအောင်ဟုတ်လားမလား အဲတာယာပြည့်ပြပေါ်တိုင်းမှမရတိုးတဲ့ဒီအဲ့ဒီတာယာမှုလေးရှိမှပါတဲ့သိဉ္စုလေးဒီဒီခါကြတာကလည်းသိသိသက်သက်ရှိရောပါလေတခြားပြပါတဲ့မျက်စိမုံလုံးရှိရင်မရဘူးနော်ဟုတ်လားသူကတိမ်မွေ့တာကိုတိမ်မွေ့တာကိုသိသိကြရှိသိသက်သက်ရှိကြတာတော့တခြားပြရမှာဒီဒီနိကတိဒီအမနာတိမ်မွေ့တာခုနကသိဉ္စုလေးကအမနာတိမ်မွေ့လို့ပေါ့အမနာတိမ်မွေ့တယ်ဒီဟာလေး တေးတေးချာချာသိသိဆက်ဆက်ပေါ်လို့ကြားမလိုက်ရအောင်တေးချာသူ့ဆိုင်ကြည့်ပြီးတော့ခိုင်စားကြည့်ရမှာဒါလေးနဲ့ခိုင်စားကြည့်ရမှာပဲဟုတ်လားตายရတယ်ตายရတယ်ပေါ့အဲ့ဒီရှိမှပြီးတော့ပြဲပါတဲ့ဒီလိုဆိုတဲ့ตายရပြဲဖြတ်မလိုက်လို့သူကကျင်းသွားပြီခုနသိခုအမြင်လေးမရှိတော့ဘူးဆိုလို့ရှိရင်ဒီကနေ့လွတ်လပ်ဖြစ်သွားဘူးလားနောက်တော့လွတ်လပ်ဖြစ်သွားတယ်ဟုတ်လားအဲဒါလိုပဲခုနတရားဝူရီဆက်လိုက်ပြီးကျင်းသွားပြီဆိုလို့ရှိရင်ဘာလုပ်ရမလဲ ကိုယ်တိုင်းမှကိုယ်တိုင်းဆက်မှသွားပါဟုတ်လားကိုယ်တိုင်းဆက်မှသွားပါဆိုတော့မြတ်စွာဘုရားအဆုံးမပါတယ်အတွင်းနဲ့ရောက်နေတာဘူးလို့အဆုံးမထားတယ်မဟုတ်လားဆုံးမထားတော့ဓမ္မပေါ်တိုင်းဆက်ပြီးတော့မှတ်သွားပြီဆိုလို့ရှိရင်ခုနကာယပြာတွေ့လည်းမตายဘူးတကယ်လို့အကြောင်းအားလေးဆိုတာယာမိလို့ရှိရင်လည်းအဲ့ဒါကာယမှုလေးကိုမှတ်ပြီးတော့ပယ်လိုက်ပြီဆိုလို့ရှိရင်အတွင်းရက်တဲ့သဘောမျိုးရှိသေးလားအတွင်းမရတော့ဘူးဆိုလို့ရှိရင်ဘုရားရဲ့ဆုံးမတည်မတော်ဘူးလားဟောတည်သွားတယ်ဟုတ်လားမလားကာယပြည့်ပြပေါ်တိုင်းမှာပေါ်တိုင်းမှာတော့ရက်သေးလား မရတော့မရရင်ဘာဖြစ်တော့တိုးတက်ပြီလားခုနဟိုခီးသွားတဲ့ပုဂ္ဂိုလ်ဟာသခန့်သာသာလေးပြီးတော့ဝိအနာကိုများနေလို့ရှိရင်ခီးမတွင်ဘူးနာကိုများနေတော့ခီးမတွင်ဘူးသွားရင်အနေနဲ့ဒီအောက်ရောက်သွားတာကိစ္စမရှိဘူးပေါ့ဟုတ်လားခီးကြဖို့ဒါတော့ဖြစ်ရမှာပေါ့အဲတမင်ကကိုနာများနေလို့ရှိရင်တော့ခီးမတွင်ဘူးခီးမတွင်ရုံနဲ့ကိစ္စမရှိဘူးဘေးကနေရောက်လာပြီဆိုလို့ရှိရင်တော့ကဒုက္ခဖြစ်တော့မှာပဲဆိုပြီးတော့ ကြောက်ရောက်တဲ့ဘေးရလေးကိုကိုကညှို့မြင်ပြီးတော့ပေါ့လေဒီစခန်းမှာခိုနာခြင်းခိုနာမှုအပေါ်မှာตายရတဲ့ဟာလေးကိုတဲ့ပယ်လိုက်ပြီဆိုလို့ရှိရင်ဘာဖြစ်တော့ရှိခကြီးဆက်ပြီမလားဟုတ်လားခကြီးဆက်ပြီဆိုလို့ရှိရင်ခုနရန်နာတာရှိပါဦးမလားတလန်းကလန်းကြီးကိုရောက်လို့လည်းဒီကိုဒီမှာရှိရှိလန်းနေလို့ရှိရင်တို့တယ်မလား တိုးတက်တယ်ဟုတ်တယ်မလား။ตายာပဲကြပေါ်တိုင်းမှမရမရတော့ဘူးတဲ့။မြတ်ရပါဖြစ်မလဲ။တိုးတက်ပြီပေါ့။ဟုတ်လား။အဲ့ဒီလိုနည်းနဲ့ရှေ့ဆက်သွားပါတဲ့။ရှေ့ဆက်သွားလို့ရှိပါဖြစ်မလား။ခုနအငင်းရောင်ပฏิပတ်တာဒီအစရှိตายာတရားခုနမိကျွဲတရားအဲ့ဒါလေးသိပြီးအားတွေးလို့ပြင်းပြီးတော့နောက်ဆုံးကြောက်သွားတယ်။တရားကြမရှိဘူးဆိုရင်တရားပါဦးမလား။အညိကျွဲရှိမှညိကျွဲတရားရှိမှညိကျွဲမှုပြရတာမလား။ ကြီးကျွယ်ကြီးကခုနကလေယံပုဇိပတ္တိစိုက်ကြီးဟာလေးကြီးကကျဲပြီးတော့သွားတော့ဟောခုနမတိမတာကြီးကျွယ်မှုရှင်းကူရှင်းတဲ့သူရဲ့ဟာလေးကြီးကျွယ်သေးလားကျွယ်တယ်တော့ဘောပြင်ပါရှင်းသွားပြီဆိုတော့ရှင်းချောက်မှတ်လို့ရတယ်ကောင်းသွားပြီဟောဟုတ်တယ်မလားသိကောင်းတာလားဓမ္မလွတ်သွားတာဟုတ်အဲသိပြီးတော့မှတ်သွားတဲ့အခါမှာဟောကြီးဖြစ်တဲ့ဥရိယဗျာညာနဲ့အဲဒါတစ်ဆင့်ဆက်ပြီးတော့နောက်မှတ်တဲ့အခါမျိုးမှာလက်ရှိကောင်းပုံနာနာနဲ့ရှင်းပြီးတော့တည်နေကုံဆုံးကြောက်ပြန်နေတာဟောဒီကညာမရောက်သွားပြီ ဟုတ်လားဒီနဲ့ကုံဆုံးပြောပြနေတာတွေ့ရတဲ့ချင်းတက်ဖွေရည်ထင်လာတာတက်ဆုံးညမိုးဖွေရည်ထင်လာတာဟုတ်လားအပြစ်တွေမြင်ပြီးတော့အဲ့ဒီကလွတ်ထင်လာအဲအပြစ်တွေမြင်ပြီးတော့ဒီကလွတ်ထင်လာတာလွတ်ရနီလာကိုရှာဖွေလိုက်တဲ့အခါကျတော့လူရနီလာကအခြားမဟုတ်ဘူးဒီဟာကြီးပဲဆက်မှတ်နေရမှာပဲဆိုပြီးတော့နီလာမှသိပြီးတော့ဆက်မှတ်တဲ့အခါမျိုးမှာခါတိုင်းမြင်နေကြမမြဲဘူးဆင်းရဲဘူးသူတို့တက်ကြီးဖြစ်ပုံနေတယ်တိုးပြီးတော့မြင်လာတယ်အထူးသဖြင့်မခန္ဓာဝိဒုက္ခဝေဒနာတွေ အဲတော်တော်ကြီးကိုပဲဗောလေမြင်လာတယ်အဲဆက်ပြီးတော့မှတ်လိုက်တဲ့အခါမှာတစ်ခါလေးကိုရင်ဓာရီလော့သွားတယ်တက်တော့တဲ့ဓာရီတစ်ခါလေးတနာရီနာရီစရောအဲသူ့လိုကောင်းသွားပြီဟောဘလောဘပတ္တနာဉာဏ်ကိုရှင်းသွားတယ်ဟုတ်လားအဲတော့ခုနအနည်းအောင်ပฏิပတ်တ္တိအစရှိတဲ့ဟာဒီလွတ်သွားရေဆိုပဲဒါဥပဒနာနဲ့တက်လာတဲ့ဥပဒနာနဲ့ခုနအမြင်ကိုဖြတ်လိုက်တော့ပြတ်သွားပြီနော်ပြတ်သွားပြီဟုတ်လားအဲတော့ လူသောဥပယပယညာစားပြီးတော့အထက်အထူးသဖြင့်ဒီကညာမိုင်းကစားပြီးတော့ဟိုဘက်ဘိုင်းအထိပေါ့လေအကောင်းတဲ့ဥပဒနာညာဖြစ်အတော့ကြောင့်အကာအကွယ်ယူရမယ်တဲ့အတော့ကြောင့်ကာကွယ်ယူလိုက်လို့ရှိရင်ခုနတရားအရသာလူလေးတွေပေါ်မှာမတိမတာတွေ့ရတဲ့နိကန္တိရမတစ်ချက်ဆက်ပြီးတော့တဏှာမနာဒိဋ္ဌိဟုတ်လားအဲ့ဒီအတွေ့အကြုံတွေကိုထုတ်ပြတာတဲ့ထုတ်ပြတော့ပြုတ်သွားပြီဆိုတော့ဗါလေနော်ဒီစိတ်ပင်လေးဟာအဲတို့လိုလက်လက်လက်လက်သွားဖြစ်ပါရဲ့မလား

စိတ်ကအရှင်လေးတွေကိုပယ်နှုတ်သုတ်သွင်းခြင်းနဲ့နေတယ်လို့ပြတာလေဟုတ်လားဆက်ဆိုရမယ်အဲဘလောဥပဒနာဆိုတော့ဗမာလိုပဲခေါ်ပါလိအာတိတော်သိမြင်ဟုဘလောဥပဒနာဖြစ်ဟုတ်တယ်မလားဆိုရမယ်အာတိတော်သိမြင်ဟုဘလောဥပဒနာဖြင့်ကာကွယ်စောက်ရှောက်ရတာက

အာတိသောသိမြင်ဟုဘလဝဥပဒနာဖြင့်ကာကွယ်စောက်ရှောက်ရတာကဥပဒနာလုပ်တဲ့ဟိတာဟုတ်နော်အဲ့ဒါလုပ်ကြည့်ကြသိရောက်မှုမျိုးအဲဒါတော့ကြည့်သွားမယ်သာမီးကြည့်လို့ပါပြီနော်ပဇာယိဘိက္ခဝေအင်္ဂိအလုတ်ကိတာသမာဓိတိ ဒီကောမုတ်တိဖလာသာဟောတိဒီယောမုတ်တိဖလာနိသန္တာသာပညာမုတ်တိဖလာသာဟောတိပညာမုတ်တိဖလာနိသန္တာသာတဲ့သိခုတို့ဟောဒီငါပြဟောခဲ့တဲ့ငါမျိုးသောအကြောင်းအင်္ဂါတို့ဖြင့်အရှိအမြောက်အထောက်အပံ့အတောက်အဆောက်အကာအကွယ်ခံရတဲ့ဝိပဿနာသမာဓိမျိုးစေ့ဟာတဲ့ဘာဖြစ်လို့တတိယဖွံ့ဖြိုးပြီးတော့လမ်းလမ်းဆန်းဆန်းဖြစ်ပြီးတော့ဟုတ်တယ်နော် ရင့်ကျက်ပြည့်စုံပြီးတော့သွားတယ်နော်အာခုလာတဲ့ပွင့်လာတဲ့နောက်တော့ဘာဖြစ်တော့သိလာတဲ့ဒီကရုပဲခဏမှရောက်ပြီးတော့တက်တောင့်တက်တာလေးဒီကရဲရှိကောင်းတော့ပါပဲတနာရီနှစ်နာရီသုံးနာရီစသည်ပေါ့အသာလေးတက်တောင့်တက်တာလေးအကုန်လုံးကောင်းနေတယ်အမှန်တိမ်မှုတဲ့တရားတော်ဘာလဲသိကမတော်ဘူးအဲ့တော့နောက်ဆုံးကောင်းတိတ်ဥပဒနာရင့်ကျက်သွားပြီဆိုလို့ရှိရင်တွတ်တွတ်တွတ်နဲ့တစ်ချိန်လုံးတည်းပြီးတော့ပေါ့လေ ဆက်လဲဆိုရှိစရာအာရုံရောရှိပြီးတဲ့စိတ်ကောယူပြစ်လိုက်တယ်လို့ပေါ့ဒီကုံသွားငြိမ့်သွားပြက်အဲ့ဒီအပြက်အရအရအငြိမ့်ကြတဲ့ကိုတဲ့ပထမဆုံးဘုရားကဆက်ပြေးလိုက်မညာကိုညာနဲ့ဘယ်နဲ့ဆိုင်သွားမညာကိုညာအာရုံကြီးသွားဟုတ်လားအဲ့ဒီအငြိမ့်ကြတဲ့ရောက်သွားတဲ့စိုက်ပြီးတော့ဝင်သွားတာဒါမေတ္တမာတိပေါ့ မရဲ့အခြားဘက်မှာဓမ္မစိုက်ကြတော့တာပူဓမ္မာလေးပေါ့အဲဒီအငိမ့်တာပြီးသွားတာမဲ့ညာပေါ့တစ်ဆက်တည်းပြီးသွားပူညာပေါ့ဓမ္မမဲ့ဓမ္မာလေးပူဓမ္မာလေးမဲ့ညာပူညာတဲ့ဟုတ်လားအဲဒီကကြတော့ကိဋ္တာကြီးလွတ်သွားတယ်ဘာကိဋ္တာလွတ်သွားတော့အပင်နဲ့တက်တဲ့ကိဋ္တာကြီးလွတ်သွားဘူးလားဒီမဲ့ဓမ္မာလေးပူဓမ္မာလေးဟာမဲ့ညာပူညာလည်းလွတ်သွားဘူးလားလွတ်သွားတယ်ဟုတ်တယ်မလားဒီတော်မုတ်တိဖလားဒီတော်မုတ်တိဖလာနိတန်တဆိုတာပေါ့ ကိလေသာမှအဲအထူးသဖြင့်အပယ်နဲ့သက်တဲ့ကိလေသာမှစိတ်ရဲ့လွတ်လပ်ဘူးတဲ့အပယ်နဲ့သက်တဲ့ကိလေသာမှဉာဏ်ရဲ့လွတ်လပ်ဉာဏ်စိတ်လွတ်လပ်ဘူးတဲ့လွတ်လပ်မှုရလွတ်လပ်ရသွားတာပေါ့ဟုတ်လားလုံထုံတာကိုအနောက်ချက်ဒီဒီမှာဒီလားကစားပြီးတော့တောက်ချောက်ကာခွဲပြီးတော့ပြေးခဲ့တော့အနောက်ချက်ဒီကျင့်သွားတော့လုံထုံလားလုံထုံပြီဆိုလို့ရှိရင်အနောက်ချက်ဒီမအေးဘူးလားမငြိမ်းဘူးလားအဲငြိမ်းပြီဆိုလို့ရှိရင်တော့အဲဒီပုဂ္ဂိုလ်ဟာ ပျော်ရွှင်မှုရမလားအေးချမ်းမှုရမလားပျော်ရွှင်အေးချမ်းမှုရမယ်ဟောဟုတ်တယ်မလားအဲ့ဒီအချိန်ရောက်သွားပြီဆိုလို့ရှိရင်တော့မတိကိုတိစားရတာကိုတိတ်ကျော်တာတိတ်ရှင်တာကငါတိလို့ရှိအပေမလားတော့ဘူးငါတိအပေမလားတော့ဘူးဆိုတာအဲ့ဒါမလားဖြစ်မသွားဘူးလားခုနဥယျမှုဟာလည်းပဲမိမိစိုက်ကျိုးထားတဲ့အပြင်လေးတစ်ပြေးပြေးခုန်ကျိုးပြီးတော့ဖူးစိမ်ဖူးပွင့်ရင်ပွင့်ဒီတော့တစ်ပြေးပြေးရင့်ကျဲပြီးတော့ဟုတ်တော့လားမိတ်မိတ်ရွယ်နုမဲ့ရဖို့ဘူး လူမကြီးဆိုမကောင်းဘူးမလားအဲတခါတည်းကမှရင့်ပဲ့ကြီးဖြစ်လာတာရင့်မဲ့ကြီးစိတ်ထိုးတာယေစုမိတ်ကြီးရဲ့ပြညာလေးရင့်မဲ့ဆိုအိတ်သားကောင်းတာဟုတ်လားအဲလူမကြီးဆိုလို့ရှိရင်ကြည့်ရတာကရှုံးသက်သွားကြီးမကောင်းဘူးမလားအဲယောဂီရတဲ့ဒီတိုင်းနဲ့ဒီလိုယောဂီရလေးမှာလူမကြီးဖြစ်တဲ့ဟုတ်လားလူမကြီးဆိုတော့အိတ်မကောင်းဘူးတရားမဆိုးဘူးဟုတ်လားမဆိုးဘူးလူမကြီးရည်စည်းစားလို့တည်းမဆိုးဘူး အဲ့တော့ဘုန်းကြီးတို့ယောဂီတရားထုတ်တဲ့အခါမှာလေစားတဲ့တရားလည်းပဲနုမဲ့ကြီးတော့ဖြစ်ကြပါဘူးနဲ့ဟုတ်လားဒီဒီရတာဟိုဒီဒီရဖြစ်မှဖြစ်ကြလားအဖြစ်မှမဖြစ်ဘဲနဲ့ဖြစ်နေကြလားဆိုရုံမတန်တယ်ကြီးဖြစ်နေမှာမပြည့်စုံဘူးဆိုလို့ရှိရင်ဟုတ်လားအဲ့ဒါနုမဲ့ကြီးတဲ့နုမဲ့ကြီးကိုရင်းမဲ့ထင်ပြီးအမလီသိသေးတာလို့ပြည့်တော့ကြပါဖြစ်မယ်ဒုက္ခတွေရောက်ဖို့ရှိတော့တာဟုတ်လားရစ်မဲ့ရစ်မဲ့သိဆိုးတာဟုတ်လားရစ်မဲ့သိဆိုးတာခုနပြည့်စည်လိုက်ယူရတဲ့ပုဂ္ဂိုလ်ကတဖြည်းဖြည်းအချိန်ခါတော့ရတယ် လိုအပ်တယ်လို့လည်းဒီမှာကြီးရောက်ဆောက်တင်ကာဝယ်ဆောက်ရောက်ပြရတယ်မလားအနောက်ကျက်ဒီပြောင်းလဲလုပ်ရတယ်အဲ့ဒီလိုနဲ့ခုံပြိုးပြီးတော့တခါတည်းဒီမှာအဲပူချိန်ပူပွင့်ရင်ပွင့်တိကျိတိတဖြည်းဖြည်းအကင်းလျက်သာပြီးရင်းကျက်ရင်းကျက်ပြီးတော့လာပြီဆိုလို့ရှိရင်နောက်တော့ဗာပြည့်နော်ညစ်ပြီးတော့ဖဲ့လာတဲ့ကစားရမလို့လေးစိတ်ချိုးတာဟုတ်လားအဲ့ဒီတရေချိုးပြီးတဲ့စားရမယ်ဒီခါကြတာဟုတ်မလား ချက်ချူပြီးသားတယ်တဲ့ဓမ္မထာဂရဆရာကဘုရားအာဘော်အတိုင်းပါလေဒီဟုတ်ထုတ်ကြတယ်ဧဝံလုမိတတာဒုက္ခတာသိဗမေဝဝတိတဝါဖလပဓာနဝိယာဣမေသီလာတိဟိအနုပိဟိကာယအဲအနုပိကာယမူလသမာဓိတိယသိဗမေဝမေကဝတိနာဝတိတဝါစေတောမုတ်တိပညာဝတိဖလပဓာနံတထဗံဧဝံဤ

ဒီမေသီလတိသီလသတိတော်ရှိရောက်ထောက်ပုံထောက်ပံ့မှုတရားဆိုခြင်းအနုကိတတာရှိရောက်ထောက်ပံ့တော်ကအသောကြောင့်အကာအကွယ်ခံရသောမူလသမာဓိတိယာသာသနာ့ရေးတာရောက်စယောဂီအနေဖြင့်အနေဖြင့်သတ်ပင်ပြီးတော့စိုက်ကျိုးတဲ့မူလဥပဒနာသမာဓိတိမြို့ဤခိဗ္ဗမေဝမကြံမြင့်ဒါပင်မေဃဝတိနာအရိယာမေယျသွားဖြင့်ဝဋိတဝါကြီးခွာ၏တဲ့ ဒီတုံးမုတ်တိပညာဝတိဖလပဒါနံကိလေသာမှလွတ်မြောက်တဲ့မေကသမာဓိဖလသမာဓိအပွင့်အတိစိတ်မှပညာအပြင်လွတ်မြောက်တဲ့ဖလဉာဏ်အတိအတိပေးခြင်းအတိကြီးခြင်းကိုတတ်ထာဗံမုဋ္ဌာမစေအမှန်ပဲမှတ်ရပေသည်

တရားနာပိတာပုံယောဂီသူတော်ကောင်းတို့သည်သာသနာတော်ကြီးနဲ့ကြုံကြိုက်ခဲ့ကြုံကြိုက်ရလို့နိုင်ရဲ့အတွက်ဝိပဿနာသမာဓိကြီးဟာအရေးကြီးတာပဲဆိုတာအရေးအရေးကြီးသဘောထားပြီးတော့အခုလိုသမထဌာနရောက်ပြီးတော့ဥပဒနာရောက်ပြီးအနေနဲ့ဥပဒနာမျိုးစိစပြင်ပြီးတော့တိုက်ပြုတဲ့အချိန်ကစပြီးတော့သီလသီလသုဒ္ဓတာကိစ္စသမထဥပဒနာ ပြင်းရောက်မှု၅မျိုးလို့ရှင်စောက်စောက်ကာကွယ်ပြီးတကားကအဆင့်ဆင့်အနောက်ဆက်ပြီးကျင်းပြီးတကားကလိုအပ်တဲ့ဟာတွေလည်းဖြည့်ပြီးတော့နောက်ဆက်ပြီးကျင်းပြီးတကားကဖူးချိန်ဖူးပွင့်ချိန်ပွင့်ကြီးချိန်ကြီးပြီးတော့အကြီးကလေးကစောက်စောက်တဖြည်းဖြည်းရင့်ကျက်ပြီးတော့အဲမက်တိဖူတိမိတ်ရင်တဲ့အသီးကိုချိုချိုစားနိုင်တဲ့အသီးကြိုးစားပွားများအထုနိုင်ကြပါစေ။